21ရက်5လ2009ခုနှစ်မဟာမြိုင်ဒေါသခန္ဓာယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောစေရနာအကြောင်းခံ၍အကျိုးပေးသောကံသာနုမောဒနာတရားတော်ဘုရားမဟာကြားတော်လူလူကိုဒီမရှိဘူးဒီမှာ ကုသိုလ်လုံးမဲ့တာကောင်းလုံးလုံးမှမဖြစ်ပါဘူးဒီမှာတို့ကလူတွေနားတယ်များတယ်ဆိုတော့ခင်ဗျားတို့မော်ရွာကြီးအီရာခင်ဗျားတို့မော်ရွာထိကအာဘုံတဘုံရှိတယ်ဒီမှာဒီဆောက်ကအဲ့လောက်များဒီမှာဒီဒီမှာလူဦးရေနဲ့ဒေသဦးရေနဲ့စာလိုက်ရင်အဲ့လောက်ွာလေဒီမှာကုသိုလ်ကောင်းလုံးမှဖြစ်တာလေကျူတိုင်းမရဘူးကုဒီမှာကုသိုလ်ပြုတတ်မှကုသိုလ်ရတာမပြုတတ်ရင်အကုသိုလ်ပဲပေါ့ဒီမှာဒီမှာ ပြုတ်တာမှဗျမပြုတ်တာအကုသိုလ်ပဲသွားဟင်ကုသိုလ်ပြုတ်တာကုသိုလ်စစ်စစ်မှသူကလူသူလူဗျနာဆိုနာဗျသူကရောက်နေတာဘူးတမန်တော်နော်ဟင်အဲတော့ကုသိုလ်ကောင်းလုံးမှလူဖြစ်တာတမန်သာသနာကလည်းကျင့်တိုင်းမပွင့်ဘူးဗျာ တမန်တမန်အကျင့်ကောင်းဆုံးမှထင်တယ်ဘုရားခင်ဗျားတို့ကြည်ပါလားဘယ်တော့အကျင့်ကောင်းမှတို့ဟဲ့ဒီဒီချင်းနဲ့ကဘာတသိဒီအတွက်နဲ့ပြောတာနော်တို့ဒါနကြတော့ဟောဗျအဲနဲ့တာမှလို့30ထင်နော်ကြတာလေတမန်ဟဲ့ပါရမီ30ထင်တယ်တမန်ဟဲ့ဌာန10ပါး10ပါးပေါင်းလိုက်တော့သူက30ထင်တယ်အဲအဲ့လောက်လူပါလေဒီလောက်လူတာတောင်းအကျင့်ကောင်းမှတကယ် တဏှာအကျင့်ကိုကောင်းတဲ့ပုဂ္ဂိုလ်မှာလေးသိချင်တဲ့ကဘာတပိအကျင့်နည်းနည်းညံ့ရင်စိတ်သိချင်တဲ့ကဘာတပိတဏှာတိတ်တဲ့ညံ့တဲ့ပုဂ္ဂိုလ်တစ်စိတ်ထောက်သိချင်တဲ့ကဘာတပိနေတာအဲ့ဒါဟေးတဏှာညံ့လာအဲ့တော့ဒီညံ့ရတယ်ဗျတဏှာဟင်ကျင့်နိုင်ကောင်းနိုင်လုံးလုံးမှနော်အဲ့တော့တို့ဒီမှာတော့အကျင့်ကောင်းတဲ့ဘုရားလည်းပွင့်ပြီးပြီနော်တဏှာပါပေါ့တရားပွင့်တော့ပဲဘုရားမရှိတဲ့အတွက်တို့ဘာခေါ်မလို့များသာသနာထားခဲ့တဲ့အတွက် တမန်ဟေ့တမန်တို့ရိုးရိုးဟိုဘာပေါ့ဗျာဘာပေါ့မလို့တခါယူခေါ်တော့ဟိုရိုးရိုးရဟန္တာပေါ့လေတမန်ဟုတ်ဗျာတမန်ဟိုသာတို့တော့ဒုက္ခဝိပဿနာတို့ဘာတို့ခေါ်လို့ပေါ့ဗျာတမန်တို့မဟုတ်တို့တခါကြီးတို့ဟိုအခါတို့မဟာတို့လားတမန်အခါဆိုတာလည်းဝေလဲရတယ်နော်မဟာဆိုတာကဘယ်နေရာမှာတော့နင်းအများဆုံးခဲ့ဘယ်နေရာမှာတော့နင်းတော်ဆုံးခဲ့ သူကတဌာနာကောင်းအဲကမဟာကဟိုအကုန်လုံးကောင်းတကူပဲမဟုတ်ကအကုန်လုံးကောင်းဟိုဘက်ကလည်းပညာပဲအကုန်လုံးကောင်းဟိုမဟာတဝကတို့ကြတော့တဏှာကောင်းတခါကြီးဟိုမှာမဲ့သူပတာစာရီတို့ဆိုရင်ဟိုဝိနည်းရာမှာထင်တယ် ဒီတဲ့တဲ့နော်ဥပကအမျိုးသားကဥပါလိလက်ဦးအမျိုးသမီးမျိုးသားနှစ်ဖက်တစ်ဖက်ရှိရလားဟုတ်ကလားဗျာအင်းမခံကြအောင်ပြောအောင်မယ်ဒကာကြီးတွေကဒကမကြီးတွေတော့တရားမရှိတဲ့အတွက်ဒီတဲ့တဲ့နဲတဲ့ဗျာဟေးဒကာမခံကြပြောပေါ်ရအောင်မယ်ဟေးဟေးတို့တို့ဘုရားလက်ထက်မှာ ဟိုမဟာသာဝကပေါင်း84ဦးရှိတယ်မှန်ပါဗျာနော်မှန်ပါဟိုဟိုလိုဘောတကရသူရဲ့သက်တော်က80ဖြစ်တဲ့အတွက်80ရာခိုင်နှုန်းပဲမဟာသာဝကရှိရတယ်တို့နာမည်မထီရကြတော့သူကတသိန်းသားပို့မှာဟုတ်အဲ့တော့8000 8000နေမဲ့အတွက်သူမဟာသာဝကတွေ8000ပဲလေဗျာမှန်ပါဗျာဟေးသူသက်တော်နဲ့သူမဟာသာဝကနဲ့သူကအကိုက်တယ်နော်မှန်ပါဗျာဟေးအဲ့ဒီမှာ ဟိုတို့အဖေလက်ထက်မှာ84ဦးမှာအမျိုးသားက40တယောက်ခဲ့တယ်။မျိုးသမီးက43ယောက်ခဲ့။ဒီလိုရှုံးနေတယ်။ဘယ်လို တခါကြီးတို့ဘက်ကပညာအုပ်စုသူတို့မျိုးသမီးဘက်ကသူတို့အုပ်စုတော့ခရာအုပ်စုဒုက္ခလေးအုပ်စုဆိုတော့ပညာအုပ်စုတင်ပါတယ်ပညာအုပ်စုကတော့ရောလို့တော့စာစုနေတာနဲ့ဘာမှမလုပ်ဖြစ်ဘူးတင်ပါတယ်ဟုတ်ကဲ့တော့ပြလားခင်ဗျာတင်ပါတယ်ဟေးဟိုတခါအုပ်စုကတော့သူဟာသူဘာလုပ်နေလဲဟိုဒါနမြောက်ပြီးတာပဲသူပဲနဲ့တော့တော့ထင်တယ်ဟေးသူ့ဘူးရဟိုကဟိုဟိုလေအုပ်စုကစာစုအုပ်စုဟေးဟိုတွေးအုပ်စုကယုံတဲ့အုပ်စုတင်ပါတယ်အဲ့တော့မဟာသဝကဘယ်သူတွေဖြစ်မလဲလားတင်ပါတယ်ဟင်တင်ပါတယ် ဒကာကြီးနဲ့ဒကာမကြီးနဲ့ဘသူကမဟာတာဝကဖြစ်မလို့ဟင်ဟင်ဖြောင်းလုံးနိုင်ပါမလားအောင်မအင်းဖြောင်းလုံးနိုင်ပါဘယ်အောင်မဒူမီလို့နေမှာပါဗျာလုံးနိုင်ပါပါဗျာအဲဖရာတို့ဖရာလက်ထက်မှာ84ဦးမှာအမျိုးသားက42ဦးလေးရှိတယ်ဓမ္မမျိုးသမီးက43ဓမ္မဟုတ်လားဓမ္မတို့ကတာတာဒီတို့ကီတာခေါ်တယ်မျိုးတို့သုံးလုံးပါဗျာဒါကလည်းဘုရားတွေပါဟုတ်ကဲ့ပါဗျာဟုတ်ပါအဲ့ဒီ ဘုရားနဲ့ပပင်းကြုံရဲ့ခွင့်ရတာပဲရှိတယ်ပါလေဟင်ပပင်းကြုံတဲ့ပုဂ္ဂိုလ်အဲ့ဒီဟိုဘယ်နေရာအများဆုံးကွယ်ပါကွယ်ဆိုအက်ကမဟာစုအဲ့ဒါဘုရားတွေ့မှရကုလသာသနာနဲ့မရနိုင်ဘူးပါလေတို့ကုလသာသနာထားခဲ့တာကကျွတ်ထိုက်သူရှိသေးလို့ထားခဲ့တာတို့ကုသာသနာကြတော့တခါကြီးရိုးရိုးရဟန္တာဖြစ်နိုင်သေးတယ် ထဲမှာဒါကြီးများရှိမှာဆိုရင်ဝေဘူးတို့သွန်လုံးတို့ညနောင်လုံးတို့ထဲနော်ဒီအောက်ဆင်လာတော့တဲ့မိုးကုတ်တို့မာစီတို့တို့သိတာပြောတာတမန်တို့မသိတာဒီအများကြီးဘာလာဟိုညာပြောသလိုပစိုးချုံပြီးတင်ကားချုံပြီးဝင်သွားတာဒီအများကြီးကြဟုတ်ကလားတမန်ဟေးတင်ကားချုံဝင်သွားတာဒီအများကြီးကြတမန်ဟုတ်ကလားဗျာဟင်အဲ့ဒါဘယ်သူကြင့်ကြင့်သာသနာထားခဲ့တာက ကြည့်ပြီးလို့ထားခဲ့တာနော်မှန်ပါဗျာဟုတ်နော်ကြည့်ရင်ရနိုင်သေးလို့ဟုတ်ကလားကြည့်စီလူလို့ထားခဲ့တာမှန်ပါဟုတ်ကလားမှန်ပါအဲ့တော့ဘုရားကလည်းအတော်တန်ကြည့်ရင်လည်းဖြစ်ပါမလားဗျာဖြစ်ပါဘူးအဲ့တော့ခုတို့ဘုရားကလည်းအစဉ်မဖြစ်ပါပါဗျာခုသာသနာမှာထားခဲ့ပါသေးတယ်တို့မှလည်းလူလာဖြစ်ဟုတ်နော်မှန်ပါလူနဲ့သာသနာပြပင်းကြုံအများအားမကြုံနိုင်ဘူးမှန်ပါဗျာဟင်မှန်ပါနာပွင့်နေတဲ့ဒုက္ခဟိုပါတို့ဟိုသူဝိခါရင်လည်းအထက်မှာတန်းရှိနေတယ်ထင်တယ်မှန်ပါဗျာဟင် တတန်ရှင်ကြီးနဲ့တို့ပါလားဗျာတို့မာတဲ့မာဒီကလေးဟိုပါဗျာအဲဘယ်လောက်တို့တို့တတန်နဲ့ဆိုရင်တို့အနှစ်တရာကိုသူကတကယ်900ထင်တယ်ဗျ90လောက်တည်ရရှိတယ် တမကရမတတန်တတန်တမကမိဘဩကလာကပြီးသားလားသင်္ကိုင်းတော့အဲတာဝရင်သားကသူ့ကိုလေးသာသူ36သိန်းညသူတို့တတန်သူတို့နားတဲ့နေတော့900တဲ့တမကတို့တဲ့နေကြတော့36တန်းတရားတမကသူတို့ကနေဝင်နေတော့တည့်ရနေယူရင်36တန်းအဲ့ဒီလည်းမပြေလို့ဒီသာသနာထားပြန်တမကဟုတ်နော်တမကဟိုဟိုဒါမေးစနစ်ကြအရာပေါက်ကြသွားတာတရားပေါ့ငရဲရောက်သူကဒီအခုစီတာလေးနဲ့တက်နိုင်မအောင်မလား တာသူလည်းမဒါဘေးလည်းမတက်ထိုင်ဘူး။မှန်ပါဗျာ။သူဘေးလည်းမဆင်းထိုင်ဘူး။မှန်ပါဗျာ။အဲဒါကြောင့်ဒီသာသနာထားရရ။မှန်ပါဗျာ။ဟင်။ဒါပဲဘုရားလက်ထက်ဒီသာသနာထားရတာပြီးတယ်လေ။မှန်ပါဗျာ။ကြည့်နိုင်ရသေးတယ်။မှန်ပါဗျာ။ဟုတ်နော်။အဲတော့လူနဲ့သာသနာကျုံတဲ့နေရာဘာလို့လို့ဆိုတာပါရမီတို့လူ။ပါရမီဖြစ်ဖို့လူတွေနော်။မှန်ပါဗျာ။ဟင်။ပါရမီဖြစ်ဖို့တို့လူလေ။ပါဠိလိုပြောတာပါရမီ။အမှားလို့မြတ်အောင်လုပ်ဖို့လူတွေ။ ပါရမီလူတို့ပါဠိလူပါရမီနော်နာမလူတော့ဘာရောပရမဏဘာဟောပါရမီကိုဒီတော့ပရမဏကာမပါရမီကိုဒီညတဲ့အမှုကိုလုပ်တာပါရမီဟုတ်ကညညညကြောင်းလုပ်နေတာပါရမီခေါ်တာဟုတ်ကဒီညတဲ့ဆိုရင်တော့သူယုတ်တာနဲ့ဆန့်ကျင်ပဲထင်တယ်ယုတ်တာနဲ့ဆန့်ကျင်ပဲလုပ်တာပါရမီဟုတ်ကဟုတ်ကအေးပါရမီပါရမီဆိုတာညထကိုပြောတာအဲ့တော့တို့ခုသာသနာနဲ့ကျုံတော့ကြည့်ပါမယ်ပါရမီ ရအောင်လုပ်အောင်အဲမြအောင်လုပ်ထားလဲခင်ဗျားတို့ရပြီးသားပါဗျာ10ပါးတွေပါတွေဟုတ်ဗျာဒါနနဲ့ဟိုပြုပါမယ်ပါရမီသီလနဲ့ပြုပါမယ်ပါရမီဟိုသာလူပြောရင်ဟိုမြန်မာလူပြောရင်တော့ဒါနနဲ့မြအောင်ကြိုးစားအောင်ပါသီလနဲ့မြောက်အောင်ကြိုးစားမှာဒီလိုပြောတာတင်နော်ဒီလိုပြောရင်ဘူကောင်းမထင်ဘူးဟုတ်ကလားဗျအဲ့တော့မြတ်အတို့ဘာလို့လုပ်လဲဘုရားရှင်ကြည့်သူဒီတို့လိုမဟုတ်ဘူးနော်သူဒီပင်ကရာတင်နော် သူပဲပေးကြုံတယ်ကသူဒီဇာယဘိညာပုဂ္ဂိုလ်နော်ညံဘတော့ပါတယ်ဟိုတခိုင်းလို့တိလောက်တမန်တော်ဟုတ်တော့တမန်တော်အဲ့ဒီမှာဒုစာလို့ပြောရင်တော့ရှစ်လုံးကိုတစ်ပိုက်တခါကြီးတခါထားလေပါဠိရှစ်လုံးကိုတစ်ပိုက်လေးပိုက်ကိုအဲ့တပုတ်ခေါ်32လုံးကိုတပုတ်အဲ့ဒီသူဒါအဲ့ဒီမေဟိုတို့ဒီသင်္ကရာမှာတို့ ရာနာဖြစ်နဲ့လိုက်ချင်ရင်ပေါ့မှန်ပါဗျာအဲ့ဒီ32လုံးမှာ24လုံးမပြည့်နေတာပฏิပံပိတာပတ္တရာနာဖြစ်မဲ့ပုဂ္ဂိုလ်ရမှန်ပါဗျာဟင်ဘယ်တော့ဗျာမှန်ပါဗျာတို့လူတောင်ကိုတို့ဖင်ချွတ်တော့ဟိုကြိုးစားကြရမလို့ပါဘူးဗျာမှန်ပါဗျာတို့တို့ပါတော့32လုံးတောင်ကိုအောင်လိုက်ပြီးနားထောင်ဖို့လိုသေးလား24လုံးပြည့်လာနဲ့တခါတော့က ယဟန္တာကရိုးရိုးမဟုတ်ဘူးတရားကြီးကပฏิတံပိတာပတ္တယဟန္တာဟုတ်တော့ဟေ့ပฏิတံပိတာပတ္တယဟန္တာဆိုတာသူ့မှာဟောတောင်းပฏิတံပိတာပတ္တဒီပါဒီပါဒီကြောက်မှာပါဗျာဟေ့အဲ့ဒါဖြစ်မှာဗျာသူသိတယ်တရားလေသူ့တော့သူသာရ၍သူ့နောက်ကပရိသတ်ဒီဒီတိုင်းကြံရမှာဘူးလို့တဲ့တရားလေနော်ကိုရုပ်စုနာတယ်တရားဟုတ်ပါတယ်ကိုရုပ်စုနာနော်ဟုတ်ပါတယ်ကြည့်နော်တရားက အဲ့ဒီမှာလေသူရမယ်စုကိုပေချပြီးတော့ဘုရားစုပန်တာဗျာမှန်ပါဗျာဘုရားစုပန်တာလေမှန်ပါဗျာဟင်အဲ့ဒီမှာဘုရားကအဲသူဒီပင်ကရာတဲ့သူ့ရဲ့ဘိညာဉ်နဲ့ကြည့်ပြီးတော့ဟိုဘယ်ကဘာဘယ်မှာဘယ်ပွဲနဲ့ဖြစ်လိမ့်မယ်သူဒီဒါတွေပြီးသွားတာလေမှန်ပါဗျာဒါတွေရဟုတ်ကလားဗျာအဲ့ဒီမှာဖြစ်သွားတာအဲ့ဒီမှာလေးဒီဒီနဲ့ကဘာတသိကျင်လျာတာဟင် ကိုကျိုးဆုံးလေးရတာရိုးရိုးဒါနနဲ့ကောမဆုံးဘူးလားတခါကြီးဟုတ်ပါပါအင်းငါချင်းတဲ့နဲ့ကောဟုတ်ပါပါဆက်တော့ခံပြီးကိုကျိုးသွားတယ်အများအတွက်လောကရှာဟေးအသက်အသေးခံပြီးတော့ကောဟုတ်ထားပဲနော်တို့ကရိုးရိုးရှိသေးတယ် ဟုတ်နော်တင်ပါသူက၃မျိုး၃မျိုးနဲ့သွားတာဒီစားလည်းဒီတိုင်းပဲလေတင်ပါ၃မျိုး၃မျိုးနဲ့ကိုချိုးသွားတာဗျာသူနိုင်မှာမလားတခါခက်ပါတယ်ကြာဟာတကမိုင်းပဲနဲ့လို့တခါကျတော့ခက်တယ်တကမိုင်းပဲနဲ့လို့တင်ပါဗျာဟင်ဒါနိုင်မှာမလား ချုပ်ပြီးကြာတော့ဘုပဲပြောတယ်အာပြောလို့မပြောနိုင်ဘူးပြောတယ်တော့ဒါကြီးကမှပြောနိုင်သေးတာကိုကျိုးစွန်တာဒီညကလည်းဟိုတရားကြီးပြောခဲ့ပြီးပဲလောကသစရိယပြန်ပါဗျာပါဠိလိုပြောတာဒုဒုနဲ့ဟိုတောင်ဝင်လောက်အောင်ပြောရင်တော့တိုက်ပြီးအကျိုးလုပ်တာတော့ပြန်ပါဗျာလောကဆိုတာလူသားကိုပြောတာလေပြန်ပါလူသားကျိုးလောကသစရိယဟိုဘုရားရှင်ကတော့တလောကလုံးနေမှာပေါ့သူကတော့ဒုနာဒုနာတော့ပဲကြွက်ပြောနေမှာဟုတ်ပါ နော်တင်ပါဗျာဒါတတသရိယာဆိုကိုလူမျိုးတွေပြောတာတင်ပါဗျာဘုဒ္ဓတသရိယာဆိုအဲ့ဒီအကျိုးနှမျိုးကိုကိုကျိုးစုပြီးလောက်ခါဘူးပြောတာတင်ပါဗျာဟင်တင်ပါဗျာကိုကျိုးစုလောက်ခါဘူးဘုဒ္ဓတသရိယာလေးဗျာဟာတင်ပါဗျာအဲ့တော့တို့ဒီမှာလဲပါရမီကိုဖြည့်ကျင့်တဲ့နေရာအဲ့ဒီတိုင်းတွန့်လို့ရင်လဲဘုတို့ပါတော့အဲငါပါစီယာတင်ပါငါပစ္စည်းပါစီယာတင်ပါဘယ်ပုဂ္ဂိုလ်ကြီးလဲပါစီယာတင်ပါဗျာ ပါဓမ္မသာဝတ္ထုပုဂ္ဂိုလ်ပါဓမ္မဆိုတော့ဓမ္မဟိဟိဓမ္မပါဓမ္မအဲ့ဒါပါရင်ခင်ဗျားတို့ဟိုပါတော့ဘယ်လိုခေါ်မလို့ညာဟိုမြတ်တာမဖြစ်နိုင်ဘူးသွန်ဆန်နဲ့ကြွက်ချိပါလိမ့်မယ်ဟုတ်ကဲ့ငါနဲ့လူတော့ဒိဋ္ဌိပါသွားမှာ တမန်ဗျာဝိတုနဲ့ပုံကိုကိုဆွဲသူတော့တဏှာပါသွားမှာဟုတ်တမန်ဗျာဟင်တမန်အဲအဲ့ဒါတွေကဟိုဒိဋ္ဌိတို့တဏှာတို့ကအများလားယုတ်လားတခါကြီးတယုတ်ဒီမှားဘူးဒါမျိုးလက်ချင်တာဘူးတမန်ဗျာဟင်လက်ချင်တာဗျာဟင်ကဲမျက်ချင်ရင်အဲ့ဒါတွေမပါရဘူးတေဗျာတမန်ဗျာဟင်လူဘုံလူနည်းနော်တို့ကတော့ဒါတွေရမှာဗျာဒါကြီးတို့လူသွားတာလည်းရမှာဒါကြီးတို့မှမဟုတ်တာရမှာသို့လို့ပြောတာတမန်ဟုတ်ကလားဗျာတမန်ဟင်အားဘူးတမန်ဗျာဟင် ငါဝိတုပုဂ္ဂိုလ်တခါကြီးဘာမှအာမကိုနဲ့အလကားဟာဓမ္မဗျာဟင်ဓမ္မဗျာအကြောင်းကံတော့အကျိုးလေးမဟုတ်ဘူးဓမ္မငါတခါကြီးကိုခေါ်တာဝိတုဒါရီခေါ်တာပုဂ္ဂိုလ်တို့ကိုခေါ်တာသူကပုဂ္ဂိုလ်ဒီသုံးခုသုံးပင်ကဖြစ်တဲ့စေရနာကသာအကျိုးလေးဓမ္မဗျာဟင်အကျိုးပေးမှာစေရနာဓမ္မအယုံမဟုတ်ဘူးဓမ္မဗျာတို့ရအောင်မယ် တခါကြီးဓမ္မကြီးဟောတာလူတွေခင်ဗျားတို့ခံစားခွင့်မရှိဘူးမခံစားရဘူးတမန်တော်ဒီကတမန်ဒီနာလားဒီနာလားသူပြောလို့ပါဗျာပုံကြီးအောင်ထွက်လာတာသူပြောလို့ဒီမှာပါဒါသာဟုတ်ပါဘူးရမလားလို့လာတာသူကမွေးဘူးလို့မနာဘူးဘယ်လိုတခါကြီးရှင်းတာပုံပေါ်ပါလားတိုင်မလို့အာခင်ဗျာဆရာရှိဘူးပြောတာတုတ်တည်တယ်ခင်ဗျာမထားတာကအတိုင်းရောပုံကြီးအောင်နေတယ်ခလာလားတမန်တော် ဒီဒီဟိုဟာပေါ့လူတဲ့ချိန်မှာပီတိလောက်တော့ရစေရမှာပေါ့မေတ္တာတော့အကျိုးသက်ခေါ်တာပေါ့လူလိုက်တဲ့ချိန်မှာပီတိရောဖြစ်မှာအဲ့ဒါကုသိုလ်တင်ပါတယ်ပြင်ပါပဲသို့တော့ဒီကုသိုလ်ကစေရနာထိတ်ရင်ဖြစ်နေတင်ပါတယ်ဆင်းရဲမမြင်ကိုစေရနာထမထကတာဝန်တာတာဝန်တင်ပါဒုလန်ပေးတယ်တခါကြီးကိုလည်းယူနေတယ်တင်ပါတယ်တင်ပါတယ်တင်ပါတယ်ပြီးတော့ ခံစားတဲ့နေရာအကျိုးဟိုတန့်ပြန့်စင်ကြအနှောင့်အယှက်ကင်းကင်းနဲ့ခံစားနိုင်တာတန်ရှင်းပါလို့ဘူးလေချင်းစေရနာတန်ရှင်းပါတမန်ပါအဲအနှောင့်အယှက်ကင်းကင်းနဲ့ခံစားရတာတမန်ပါအဲအဲ့ဒါစေရနာတာဝန်ယူတာဖြစ်တယ်တမန်ပါစေရနာတာဝန်ယူတော့တို့အခုလူတဲ့ဟာကြီးကဗျာစေရနာကြီးကထက်လုံလုံးလို့တန်လုံလုံးလို့နာလောင်းပြမလောင်းကြီးနာလောင်းကြီးဖြစ်သွားမယ်ဆိုခင်ဗျားတို့ကတော့ဒီယုတ်ဒီနာကသင်္ချိုင်းကိုပြစ်ခဲ့ရမှာဗျာကိုစေရနာကသာနတ်လို့ဖန်ဆင်းသွားမှာ တမန်ကဲခင်ဗျားတို့ခံစားရမလားတမန်ဟင်တမန်ကျုပ်ဘူးပြပြင်ရပါဟင်ကဲစေရနာဆိုတာလေကိုတဲ့ကြီးတဲ့ဟိုယုံနာတော့ပါမိပြီးဖြစ်သွားတာမဟုတ်လားသူပဲပြောရမှာပေါ့ဟုတ်လားလုံဝင်စားလို့ပေါ့သူဘဝကယုံနာသိပြီးသူ့တော့သူရှိနေတဲ့ဟိုတို့ဟိုကာမနမိတ်ဆိုတာကိုလုံထားတဲ့ကိုလာပေါ်တာလေကိုဒီလူလားဒီဟာကံကိုခေါ်တာဟုတ်ဒီခါနိကာလာဒီကိုလူနေပုံလေးတိုင်လားမြင်တာကာမနမိတ် ကာမနမိတ်မှာငါလူတဲ့ပါပါဘယ်ပြီးပြီးတယ်ဆိုကြတယ်ပေါ့တွဲတွဲရင်ဒီမှာညှိနေတယ်မှန်ဘယ်ပုဂ္ဂိုလ်လူကြတယ်ပေါ့တွဲတွဲတယ်ညှိနေမှာပေါ့ဒီသုံးခုကိုဖြတ်နိုင်မှကိုစေတနာနဲ့ထိုက်တာနဲ့ဂတိနမိတ်ပေါ်သွား တယ်ပါဗျာလူတန်ရင်လူဂတိနမိတ်ဟုတ်ဗျာတယ်ပါဗျာနာနဲ့တန်ရင်နာဂတိနမိတ်အဲ့ဒီမှာပေါ်လာတယ်ပါဒီအကြောင်းကံကိုပယ်နိုင်မှနော်တယ်ပါဗျာမပယ်နိုင်ရင်ဒီမှညှိမှာတယ်ပါဗျာဟုတ်ကလားဗျာတယ်ပါဗျာလူတပါမလားလူတပါလူတပါဟေးလူတပါမလားခင်ဗျာဟေးအဲခင်ဗျားတို့ဟိုနောက်ဖေးရပူဆိုးရတင်တယ်သူတို့ပဲအများဆုံးထူပါလားတင်တယ်ဟေးဟုတ်ပါလေဟေးလူတပစီနော်တယ်ပါဗျာဟေးငါအကျိုးပေးမှာမဟုတ်ဘူး ပါမကုန်နဲ့တမဗျာဟင်တမပြောင်းငါတော့ခိုင်ကလို့လားတော်ဒီတိုင်းပဲအဲတော့စက္ကန့်နဲ့မှပြည့်စည်နေတာမဟုတ်ဘူးလားတော်ဒီတိုင်းအဲဟိုအရှင်တတိကိုရင်ဒီနိုင်ကုန်ပြည့်လျရမှာလေဟုတ်ပါအေးဟိုဒီဝတ္ထုပစ္စည်းတွေကလည်းတို့သုံးသုံးမသုံးသုံးဘယ်နဲ့တော့ဒါကြတော့သူ့ကိုတတိကိုရင်ပြတ်ပါပဲတော့ဒီကိုရောရောပါခံနေမှာလေလို့ပြတ်ပါပဲဟဲ့သူလည်းဟိုအရှင်တတိကိုရင်ပို့ရမှာပဲသင်ကြရင်ဟုတ်ကြအာကိုစီရမဟုတ်ဘူးဒီသုံးပါ စေရနာကတော့တို့ယရနာလေးလို့ထင်တယ်တမန်ပါဟင်တမန်တို့ဘုရားရဲ့ဟောလာပြဘုံတော်အနန္တတရားကြီးကြားဖို့မှာပါပဲအဲ့ဒါဒီလေးသိခြင်းတဲ့ကဘာတသိန်းခုနကဟိုအင်္ဂါတို့ခြေလက်တို့ပြည်စီတို့ဟုတ်လားအသက်တို့ဒီလူခဲ့တဲ့စေရနာတွေကပုံမှန်သွားပြီးတော့တူပေးတာဟင်ဟင်ပြက်ပြက်ဘူးနော်ဟိုဟိုဘဝသက်သက်ပါမသွားဘူးလားတခါပါသွားပါဟင် သူဟာရှိရနေဥဆောင်လုပ်တဲ့အတွက်တရိษံအာယုံမှားလို့တရိษံဖြစ်တာတော့ဝုံမင်းကြီးတဲ့ခေါင်းမင်းကြီးတဲ့ကျွေးမင်းကြီးတဲ့နဲ့မင်းနေကြီးတဲ့ဖြစ်တာဒီကပါသွားတာတဲ့စေရနာကမပြတ်ဘူးဗျနိဗ္ဗာန်ထိအကျိုးပေးပါဗျဟုတ်ကလားဗျတို့ဒီငါဝတ္ထုပုဂ္ဂိုလ်ကအဲ့လောက်ထိလိုက်နိုင်လို့လားဗျဘသူအာဘုံလို့

ရတယ်မုံရလည်းထူပါတယ်ကဲလာရောပါလေဓမ္မတရားလည်းငါဝတ္ထုပုဂ္ဂိုလ်ဘယ်တော့မှအာမဟုတ်ဓမ္မတရားစေရနာအာဟုဓမ္မတရားဟင်ဓမ္မတရားဘယ်တော့ဖြစ်ဖြစ်လူနေတဲ့အချိန်ကျုပ်ဖတ်မှုပါမှာဟုတ်ဓမ္မတရားဟင်ကျုံမမှုရှုနေရင်အတွေးဝင်ဦးမလားတခါကြီးအတွေးမဝင်ဘူးကျုံမနေတဲ့အချိန်တခြားဟိုကြည့်ဒီကြည့်ကြည့်ဦးမလားတခါကြီးအဲ့ဒါသိကျင်သူဓမ္မတရားတို့အရှိပရကမဆရာတော်ကြတော်မဟုတ်ဘူးသူက ဣတံမိပုံညာအာတဝခေယဝါဟာဟောတုတို့မှာမဆိုးရင်ကပိတ်ဖို့ကိုဖွင့်မပေးဘူးပြန်ပါဗျာအရှိပရကမဟုတ်ညာနာလို့ကြောကြသွားတာကြီးနော်ဒါကမှဒါကြောင့်ပြီးမှာပါဒါကြီးဒီပါသေးတယ်သိကြသေးတာမလို့ဖွင့်ပေးဘူးတခါဟုတ်တယ်ဟဲ့ အဲတော့သူသူရမှုလေတမန်တို့ဒီကတော့တတိပေးနေတာခုနငါဝတ္ထုပုဂ္ဂိုလ်မပါမနော်တမန်ပါတမန်ပါပြရနာထက်နိုင်အောင်ထက်တမန်ပါဟင်ပြီးတော့ဒါနတခါကြီးတော့ဒီလိုငွေကုန်မှမဟုတ်ပါဘူးနားပွားရင်သူ့တဲ့ကလေးတွေ့တော့ဒါလူကြီးများပွားကြမှာတိတ်ဆန်ပွားကြမှာအဲသတ္တဝါမျိုးမျိုးပွားကြမှာဒါလေးငါဖယ်ခဲ့မယ်ဆိုဒီပြရနာလည်းဒါနပဲတမန်ပါဌာနနေကြီးပါဟုတ်ဗျာအဲ့တော့တို့ပါရမီဖြည့်ချုံလို့ရှိရင် ည်စည်းကိုလွတ်လိုက်တိုင်းငါပြည်စည်းမဟုတ်တော့ဘူးဆိုတာအစွဲနဲ့စွန့်ပေးစမ်းပါတမန်ပါဟေးညာတော်ပြင်ပြည်စည်းတော့လွတ်ထားများတမန်ပါဟေး ဟင်အခုကလှုပ်တက်လာတခါကြီးရဲ့လှုပ်တက်တာများပါဟင်ကြောင်းတခါကလည်းဟိုမဆွဲကျင်ဆွဲရောဆိုင်းပုတ်ကြီးကိုတင်ထားဟင်သွားတိုင်းသွားတိုင်းလည်းသူကြောင်းမော့ကြည့်သေးရှင်တယ်လားတော်လားဟုတ်ပါပါဟင်ဘုရားတော်တာမဟုတ်ဘူးတော်တော်တော်တော်ကနော်ဆောင်ပြောတဲ့ထင်တယ်ဟင်ဟုတ်ကလားတချို့ဟိုဘာတို့တန်ဖျားဖေးရရင်တဲမကောင်းလို့အင်္ဂဒီစလုံးကြီးရွှေကလို့လုတ်ပေးပြန်ပါသိလားဟင် ဟင်ပါပါတယ်ဟင်တွေ့ရဘူးမှန်ပါဗျာဟင်တွေ့တို့ဟူပါတို့တွေ့တဲ့နေရာဘဝရောက်လူမတကြောင်းတကာကြောင်းပြန်ဆောက်အောင်မှန်ပါဗျာလူမတဖရားတကာဖရားပြန်ဆောက်အောင်မှန်ပါဗျာတွေ့တဲ့နေရာကြီးမှာဟူမှန်ပါအကြောင်းသွားကြီးတက်တယ်မှန်ပါဗျာသာကိုတရားမဟုတ်ဘူးမှန်ပါဗျာဟင်ဟုတ်ဗျာတခါကြီးတို့ကလည်းပြောလို့ရှိရင်တော့ကိုယ်စီမှာဟိုပါတို့ပြည့်စည်တတ်တဲ့အထဲဝတ်တို့ပုဂ္ဂလာပြဆန်တပါးတို့ဒါတွေရှိရင်သူ့ရောက်ကြပြီးကျွေလေးစုသလိုစေတနာစုပါ ဟုတ်နော်ဒါကတော့အာဟုစရာမဟုတ်တော့မခိုင်ခံဘူးလေဒါကဘုသူဝဲရောင်းချပြီးကျွေလေးစုသလိုတို့ကစေရနာသူ့ကမှာဗျဟုတ်ကလားဗျအဲ့တော့ပါရမီဖြစ်ခြင်းလို့ရှိရင်ပစ္စည်းကိုသွန်တိုင်းလွတ်တိုင်းလွတ်တိုင်းငါပစ္စည်းမဟုတ်ဘူးပါလေ စုံပေးသားပါဦးကျမလေးဟဲ့တော့ PC စုံလို့ရှင်ငါ PC မဟုတ်တော့ဘူးဆိုတဲ့ဆွဲကိုလည်းလွတ်ပေးလိုက်သားပါဦးကျမလေးမလွတ်ရင်ဒါနပဲဖြစ်မယ်ပါရမီဖြစ်မယ်ဘောင်းဆောင်ငါထူလာဆိုပါနေဦးမှာဖြစ်တယ်ဒိဋ္ဌိကြီးပါနေရင်ပါရမီမတက်နိုင်မမြတ်နိုင်ဘူးကျမလေးဟုတ်ဗျကျမလေးရနိုင်မှာမလားမရနိုင်ဘူးတော့ဘူးလို့ပါမှာဗျကျမလေးလုပ်တာပါမလားဒီကနေ့ဒါနပါရမီဒါဒါနပါရမီ ဟုတ်ဗျအဲ့ဒါဒါလည်းဘူကျိုးသွန်တာဖြစ်တယ်ဓမ္မပါကိုသုံးပါလေးမသုံးဘဲနဲ့သွန်ပစ်တာဓမ္မပါဟုတ်ကလားဗျအဲဘာရသည်ညာရသည်မမျောနဲ့ဓမ္မပါမျောတာလောဘတင်တယ်အကျိုးပေးမှစေတနာဓမ္မပါဆန့်ကျင်ဘက်နော်ဓမ္မပါအကျိုးပေးမှစေတနာဗျအများအကျိုးပေးမှမဟုတ်ဘူးခုနကတို့အကြောင်းကပြောခဲ့ပြီးပြီတင်တယ်ဓမ္မပါဟင်အကျိုးပေးမဲ့ဟာတွေမဟုတ်ဘူးဒါအကြောင်းကနေဓမ္မပါဟုတ်ဗျအဲအကျိုးပေးမှစေတနာမျောနဲ့ စေတနာတိုင်းရင်းဖြစ်မြင်မှာပဲစေတနာတိုင်းအကျိုးပြီးအနောက်တားကင်းကင်းတခါကြီးခါစားရမှာပဲဒါပဲရှိတယ်မှန်ပါဟုတ်နော်ဒါပဲရှိတယ်ဟင်အဲမျောနဲ့ဟိုဒါနဆိုတာစွန့်လွတ်တာမှန်ပါစွန့်လွတ်တာနော်စွန့်လွတ်မှဒါနဟုတ်နော်စွန့်လွတ်မှလည်းပါရမီဒါနဖြစ်မှာရိုးရိုးဒါနကတော့သာသနာပါလှူပေးနေကြတာပါဗျာအခုလည်းပဲသာသနာပါဒီပေးနေကြတာပါဗျာတို့မှဟုတ်ပါဘူး တင်ပါဗျာဒီဟိုဒေတာပြီးပြီးဟိုလူမျိုးပြီးပြီးပေးကန်းဆိုကြနေတာဒီဒါနတွေကြီးတယ်မဟုတ်ဘူးလားဟုတ်ပါဘူးကြည့်နော်ဟုတ်ပါကြည့်ပါတယ်တို့တော့ပါရမီဖြစ်ဖို့တော်တော်ခဲရင်လေတင်ပါဗျာဒုက္ခသာသနာသာသနာတွင်သားလည်းဖြစ်သည်ဘုရားသာသမီလည်းမြေခန္ဓာဒုက္ခပါရဒါနနဲ့မကျေနပ်နဲ့ပါရမီဖြစ်တယ်ဟုတ်နော်တင်ပါဒါဒီသာသနာနဲ့ဂျုံလုံးမှတက်လို့ရတာမဟုတ်ဘူးလားတင်ပါဗျာဟင်ခဲဖို့ခဲရင်လို့လားတခါကြီး အဲ့ဒီပါရမီဖေဖာတကကြီးကုန်ချုပ်ရင်ကိုကျိုးသွန်တာရှိတယ်ဗျ။ကိုကျိုးရှာတာတခုမှရှိဘူး။ဟုတ်ဗျာ။ကိုကျိုးသွန်တာရှိတယ်မဟုတ်ဘူးလား။ဟင်ကိုကျိုးသွန်တာရှိတယ်ကိုကျိုးရှာတာမဟုတ်ဘူး။ဟင်တို့ကကိုကျိုးသွန်ပြီးတော့တို့ဖရားကလည်းကိုကျိုးသွန်ပြီးတော့သူ့ဖရားဖြစ်အောင်လုပ်သွားတာထင်တယ်။ဟုတ်နော်။ကိုကျိုးသွန်ပြီးဖရားဖြစ်အောင်လုပ်သွားတာ။တို့ဖရားသားသမီးကလည်းကိုကျိုးသွန်ပြီးတော့သူ့နောက်လိုက်ရမှာ။လိုက်တော့တကကြီးကဘာနဲ့လိုက်ချင်တာတော့ဟင်အော် စု၅မျိုးတစ်မျိုးမျိုးယူပါတာတင်ပါတယ်တာတို့ဟိုဝေဘူးဆရာတော်ဘုရားကြီးကတရားပွဲပေါင်းဘလောက်ဟောဟောဗျာသူအဲ့ဒါမပါရင်ဟောကုန်ဟောတင်ပါတယ် အဟိုနောက်မှသာတို့ထူးကျင်ထူးသွားမယ်ရှေ့မှာတော့ဒါပါကိုပါတယ်ကြောင်းတင်ကဖန်းဘာတို့သာသနာတီကြောင်းကြောင်းတင်ကဖန်းဖေးဒီပါတော့ပစ္စည်းကိုလှူပြီးရင်တောင်းရမယ်သူကဟောတာဟောတာပြသွားအဲပရိမောသီလာပိပိတာနဲ့ဒါအရင်ပြောတာဗျဒီမှာဗျဒါပြီးမှဟိုတန်သူသိရသိရပြောတာဟုတ်ဒီမှာဗျဟင်သိရသိရပြောတာဗျဒါပြုလို့တော့တခါကြီးတို့ဆိုင်နေပြောလို့ရှိရင်တော့ဝေးတရားပေးပြီးဘာပေးပါလို့မပြောရင် ဆိုင်ရှင်ကဘာပေးရမှာတော့ဒီမှာဗျာငွေတရားသူ့ပေးပြီးရင်ကျုပ်ကဘာပေးပါတော့ပြောရအောင်ပါတင်တယ်ဗျာမပြောရင်ပေးနိုင်မှာမလားပေးနိုင်ဘူးဗျာပြောရသေးတယ်ဗျာဒီမှာဗျာဟေးတောင်ဘဲကုသိုလ်လုပ်တိုင်းလုပ်တိုင်းတို့ဒီလိုကြီးမှမဟုတ်ပါဘူးခုနဖုကကလေးရွှေ့ရွှေ့ပါလုံးလုံးဟုတ်ဗျာတို့ဘုရားရှင်ကြတော့သူကတမ္မာတမ္မောရိစုပါဏမုတ်လားတခါကြီးကုသိုလ်တစ်ခုပြူတိုင်းပြူတိုင်း ဣဒံမေပုံညာသပ္ပယုဒဉာဏံဝဟံဟောတုအဲ့လိုဆိုပြီးမှပြုပါတယ်။တင်ပါဗျာ။ဟင်တင်ပါဗျာ။သီလိတတူလေးပေးပေးပေးတာမှန်သမျှဒါနကြီးလည်းမဟုတ်လားတခါကြီးကတင်ပါဗျာ။သီလိတကူတော့မဲ့ဟာလေးစုံပြီးပေးရတာလေးကိုကျွတ်ဆုံးရတာပဲမဟုတ်ဘူးလား။ဒီလေးတစ်ခွက်လည်းကိုတော့မှလေးစုံပြီးပေးရတာကိုကျွတ်ဆုံးတာပဲဟုတ်ဗျာ။ဉာဏကြီးမှဟုတ်ပါဘူးဗျာ။တင်ပါဗျာ။ဒါနတွေရောအဆုံးလုံးမှုတွေအဲ့တော့ဘာလို့လို့အဲ့လိုတောင်းပြီးမှပေးတာ။သုံးဖို့ဝေတရားပေးပြီးမှ လူလိုချင်တာတောင်းတာမှန်ပါဗျာဟုတ်ဗျာမှန်ပါဗျာဟေးတောင်းတော့ဟောရသလားဆိုတောင်းရပါဗျာဟင်တောင်းလိုက်ရတာမှမဟုတ်ခင်ဗျာဟေးဒုသာသနာကတရောင်းသားသာသနာမဟုတ်ဘူးဗျာတောင်းလိုက်မရဘူးဒါလေးကိုအမြဲတမ်းလူတိုင်းလူတိုင်းဒီလိုဖြစ်နေရင်ဒီညင်လေးပါမသွားနိုင်ဘူးပါပါပါအဲ့တော့နောင်ဟိုတို့ဘဝချတို့ဟိုဘက်ဘဝရောက်လေဒီသုတန်ကြားလိုက်တာနဲ့ပန်ညင်နဲ့စုလေးဖြစ်လာတယ် တင်ပါဗျာခန္ဓာလေးလားတင်ပါဗျာဝါဒနာလေးပါပွားသဘောဗျာဒီကဟုတ်ဗျာတင်ပါဗျာဟိုဘာနဲ့တခါကြီးတို့ဟိုကိရိတာနဲ့ပြောရင်တော့ဝါဒနာပေါ့ဗျာတို့ဒီနဲ့ပြောရင်တော့ပါရမီလေးပါပွားသဘောဗျာတင်ပါဗျာတင်ပါဒီပါရမီနဲ့ဝါဒနာသိတော့မထူလာကြပါဘူးဟိုကတော့အငြိကြီးဖြစ်တဲ့အတွက်ဝါဒနာလို့သုံးရတာတို့ဒီကတော့အမြင့်မြတ်ဖြစ်တဲ့အတွက်ပါရမီလို့သုံးတာဟုတ်ဟုတ်ဗျာဟိုအငြိကိုဆိုရင်ဝါဒနာ ဟုတ်ကလားအမြတ်ကိုဆိုရင်ပါရမီဒါပဲကွာတယ်အဲ့တော့ပါရမီမှာလည်းဒီသူလေးအများနဲ့နှုတ်ကစိတ်ကဖြစ်နေလို့ချင်းနောက်တခါလာတော့လေဒါပဲဆိုတော့လမ်းကြောင်းမပြောင်းဘူးပေါ့တခါကြီးဓမ္မဗျာဟေးသွားမဲ့လမ်းကြောင်းမပြတ်ဘူးပေါ့ဗျာဓမ္မဗျာလမ်းကြောင်းမပြောင်းယုံမပြတ်ယုံသူတောင်းရတာနော်ဓမ္မဗျာကျန်တာတော့လုံမရတာဖြစ်နေဓမ္မဗျာဟေးကျန်တာတော့လုံမရမှာဓမ္မဗျာဟင်းတော်နေကိုတောင်းပြီးပြီးရောသာချင်းနေမှာသို့လို့ဓမ္မဗျာဓမ္မမလားဓမ္မဗျာဟေးအဲ့ဒါတော့ကိုလောက်ရမှာဗျာတောင်း တို့တာမတာဘောဒီတတိရှိရင်တောင်းမှန်ပါဗျာဟင်မှန်ပါဗျာခုနကညာအလွန်ကောင်းလို့တဲ့ပုဂ္ဂိုလ်တောင်းလေးသိခြင်းတဲ့ကဘာသိမှန်ပါဗျာသုံးဖက်နှလုံးပြည့်မှခုနကသူ့ဟိုယဟနာသူကြီးပေါ်ပြပဋိသင်္ဗေဒပတ္တမကြီးကြမယ်ပုဂ္ဂိုလ်စိတ်ပင်ရှိတာ တင်ပါ32လုံးဟိုဘက်ကြာမှာတွေးပြီးတော့ပြန်ပေါ်တဲ့ဟာက16တင်ချီတင်ပါဘာမှမပေါ်ဘူးနော်တင်ပါ32လုံးလေးဟိုကြက်လိုက်မှလိုက်ဘာယူနော်တင်ပါအဲ့ဒါလေးကဟိုကြတော့အဲ့ဒါတော့ကြီးခွာသွားတင်ပါဟေးကိုကိုယ်တိုင်ဖျားဖြစ်အောင်ကျင့်ဖို့တင်ပါသူများကြင့်ပြီးလို့ပြောတာလေးနားထောင်ပြီးလောက်တာကလွယ်လွယ်လေးတင်ပါဟေးကိုကိုယ်တိုင်ခုနပြောသစ္စာလေးပါသိပြီးတလောကလုံးဒီကောင်ကြတော့အဲ့ဒါတော့ကြီးလောရတာတွေဗျတင်ပါဟေးတင်ပါအဲ့လောက်ခရင်တဲ့ဒါမှတန်ပေါ်တိ ဟုတ်ကလားဟေးတာတိရှိရင်ပြောတာတခါရှိလားအဲ့လောက်တော့ပါတယ်ဗျာဟုတ်ပါဟုတ်ပါဟုတ်ပါဟိုခါခါပြောမှမဟုတ်ခါကျုပ်ကဟိုဖရာတို့ဖရာတောင်းတော်နဲ့တငယ်ချင်းနဲ့နှစ်ယောက်နှစ်ယောက်မှန်ပါတယ်ဟိုလူတော်ဘဝကပြောတာမှန်ပါတယ်လူတော်ဘဝကယသိဘဝနဲ့ကျင့်နေကြကျင့်နေတော့တို့လောင်းတော်ကတော့ကဖရာသူ့ပါပါကွာတယောက်ကပြော မင်းဖျားဆိုးပါညီရကွာလေးတည်ခြင်းတဲ့ကဘာတသိအနည်းဆုံးလောကြီးငါမတတ်နိုင်ဘူးကွာခြာလာငါလိုက်ငါတော့တာဝကခုနဲ့ကွာလို့ဟင်ဟင်ဟိုတာဝကဆိုတာဟိုတကယ်ရှိကသွားလို့လမ်းတွေးလို့ပြောမှတော့နောက်ကလိုက်ပြီးတော့အသာလေးလိုက်ကြည့်ရုံထင်တယ်လမ်းရှာဖို့မလိုဘူးလမ်းပေါင်းမှဟိုနောက်ကဟိုဟိုဘဝထနင်းလိုက်ရုံလေးကိုတက်တာတော့အဲ့တော့ငါတို့တာဝကခုလောက်ပဲဟင်အဲ့လိုလုံး အဲဖျားပွင့်တဲ့အချိန်ကျတော့သူကဝက်ကြီးဖြစ်နေဟင်လမ်းဘေးမှာသူကဝက်ကြီးဖြစ်တုံးနေကြဟင်ဒါနဲ့ဖျားကပြုံးတော်မူတယ်ဘာလို့ပြုံးလို့သူ့နောက်ကနေတော့ကမေးတယ်သူ့ဘောကဟင်ဖျားရှိရဲ့ဟို ကျင့်ရမှာတာရှည်လုံးလို့ဆိုပြီးဟဲ့ဟဲ့ပါဝကစုပါလက်ကောအဲ့ဒီကောင်ပေါ်ကွာဟဲ့ဟဲ့ပါဝကစုပန်ပန်ဖရာစုပန်ပန်မလုံဖဲမရဘူးကြာဟင်အဲလုတ်ပြီးတိုင်အောင်အာယုံမှန်ငါမှမရတာဗျဟုတ်နော်တာမတန်ပေါ်တိပန်တိုက်ပြီးတတိရှိပညာပန်ကြပါပန်တိုင်းတော့မရဘူးတို့ရောကြားဘူးလားရှိသေးတယ်ဗျ ဟိုတရင်ညလာချင်းလေးကခုနဝါမြောက်လေဒီမှာဟိုတာဝန်တာပြာဆင်းလာတာလေဒီမှာအဲတခါလေဘလောက်တာရလိုက်လေဗျဒီသောင်းတန်းကြီးငွေသောင်းတန်းကြီးပြည်မြောက်သောင်းတန်းကြီးနဲ့တခါလေနောက်ကနတ်ဓမ္မရီချာရန်နဲ့ဟုတ်လားဘေးကရောလေအဲအဲ့ဒါကိုသင်္ကတန်တဲ့ဘုရားကစောင့်ပြီးတော့ဖူးနေတဲ့ဟာဒီအကုန်လုံးဘုရားစုပါနာတယ်အဲ့ဒါတွေဒါအကုန်ပွင့်ရရင်ပဲဟင်အကုန်လုံးပါနာတယ်ဗျာဟင်ပန်တိုင်းမရဘူးနော် ပန်းပြီးနောက်လောက်အောင်ဓမ္မဗျာထုံထိုင်မှရဓမ္မဗျာဟင်လမ်းကမပြောင်းအောင်တော့ပန်းပန်းပြီးရင်ဒီလမ်းဟိပြောရင်ဒီလမ်းအတိုင်းသွားဓမ္မဗျာရောက်နိုင်တယ်လို့တဘွားရောက်ရောက်နှစ်ဘွားရောက်ရောက်ဟုတ်ကလားဒီတဘွားရောက်တယ်ဆိုအရင်ကနဲ့ဆိုင်တဘွားတော့တိုးသွားတာပဲဒီတဘွားတမန်ရောက်တယ်ဆိုရင်က အိမ်ထိုင်းနေတာလည်းဆိုင်တမိုင်တော့တိုးသွားတာပဲဟုတ်လားဗျာဟေးတိုးသွားတာပဲဗျာဟေးဟိုမပြေသေးလို့မဖြစ်ပါဘူးကွာတော့မစဉ်းစားဟေးဟိုသွားတော့တော့ရောက်နေတာပဲမဟုတ်ဘူးလားသွားတော့တော့ရောက်နေတာပဲတဲ့ဗျာအမ်ဒါမှမပန်းကြီးတို့ညာကပြောခဲ့တဲ့ဘာတော့ပိသိကဗုဒ္ဓခင်ဗျာဟင်သူကတော့ဆရာလည်းမရှာဘူးတပည့်လည်းမရှာဘူးဘသူနဲ့မှလည်းဟိုတွဲမလို့ဘူးသူဟာသူအဲတပားတဲ့ကျင့်တပားတဲ့လုပ်တပားတဲ့အောင်သွားခင်ဗျာ ဟင်ပိစိကဗုဒ္ဓဟွာပေါ့ဘယ်လိုခေါ်မလဲပစိုးကြုံဖះဟင်ပစိုးကြုံပြီးနိဗ္ဗာန်ဝင်သွားတာဘယ်သူမှမသိလိုက်ဘူးကြဟင်ပစိုးကြုံဖះဗျဘယ်သူမှသိနိုင်ဘူးခြာခြာနဲ့ရှိဟိုပါရမီဖြီတို့ခါတွေကခြာခြာမရှာဘူးဟုတ်တော့ဟင်ခြာဘူးကြအဲ့လိုလုပ်သွားတာဗျဟင်အဲဒါမှမဟုတ်လို့တို့တာဝကမှာလဲအက္ခမဟာအက္ခဆိုတာတို့ဟွာလားဗျဟိုလက်ဝဲနဲ့လက်ရလားဗျ ဟေ့ဒါအမျိုးသမီးတိုင်းအမျိုးသားတိုင်းကြည်ပါတယ်ဖះလက်ဘယ်ဖះဖြစ်ဖြစ်အမျိုးသမီးအမျိုးသားလက်ဝဲလက်ရကြည်ပါတယ်ကျန်ပါတယ်ချိန်ရှိဖះလည်းဒီတိုင်းပါပဲနောက်နောက်လာမယ်ဖះလည်းဒီတိုင်းပါပဲတို့ဖះလည်းဒီတိုင်းပဲမဟုတ်လားတခါကျန်ပါဗျာဟေ့တို့ဟိုလက်ဝဲကရှင်မမောက်ပလန်တင်နော်ဟေ့အမျိုးသမီးတဲကခေမာတီတီထင်တယ်တခါကျန်ပါဟေ့တို့ဟိုဟာလားတခါကျဘိမဘိမသာရရဲ့အေးဗျဒီဘက်ကတော့လက်ရဘက်ကရှင်မသာရိပုတ္တရာလား ဟိုကဥပလုံလားဟဲ့နော်လားဟဲ့ဟိုကလက်ဝဲကဥပလုံဗျဟုတ်ပါလက်ရာကခေမာထေရီဗျဟုတ်ဗျဟုတ်ဟဲ့အမျိုးသမီးပဲလေရှိတာပဲဒီမှာပန်တိုက်တယ်ပန်ပန်ပြီးလဲလောရမှာဟဲ့ပန်ယုံနဲ့ရဘူးနော်လောရမှာဟဲ့ဒီလောက်အဲသူ့ကြတော့တို့နှစ်ရီအတွက်ကဘလောက်တဲ့တော့ဗျတပင်ချီနဲ့ကဘာတပင်နဲ့ဒီမှာဟင်ဘုရားကလေးပင်ချီ သေတကာဗုဒ္ဓကနှစ်သိန်းချီကဘာတသိဟေးအဲ့ဒီလက်ဝဲလက်ရာကတသိန်းချီနဲ့ကဘာတသိကျင့်နိုင်မှာမလားဒီမှာရှင်ကိုပြတာဘူးပြဟေးအတမထွက်တော့ဘူးထွက်တော့ဘူးပြဟေးတသိန်းချီနဲ့ကဘာတသိဒီပါဗျာအဲဟိုရွှေဘုကတက္ကမကြီးပြောသလိုပြောဖို့ခင်ဗျသူဒီတန်ဃာလူဘွဲတော်လာတာ တတိယရင်ကားကြည့်လာတယ်ရှိဦးမှာပါဗျာဟုတ်တယ်တဲ့တဲ့ကတော့တဲ့တော့တတိယရင်ကားကြည့်တာဒီလေရှိဦးမှာပါဗျာရှိဦးမှာပါဗျာရှိဦးမှာပါဟဲ့ဟဲ့အော်မလျှော်သားမနေဗျာဒီလိုပြောသွားတယ်ရှိဘူးကတော့ပါဗျာဟဲ့ဟဲ့တပင်ချင်းနဲ့ဟိုအက်ကကတပင်ချင်းနဲ့ကဘာတသိမှန်ပါဗျာမဟာကဓမ္မကြီးတပင်ချင်းပဲကျင်ရမှန်ပါဗျာတပင်ချင်းပဲမှန်ပါဟင် ကဘာတသိတောက်သွားနော်ရိုးရိုးတာဝကကဘာတသိမ့်မယ်တမန်ဟင်ဟိုဘာလာဘယ်လိုခေါ်မလို့တခါကြီးဟာဘာနဲ့ပြောရင်တော့ဒါခဲများတဲ့ဓာမီကဟိုအလင်းများပေါ့ဟင်ဒါခဲဟိုအလားဟို ဟို9000တို့နဲ့3000တို့မတူသလိုပေါ့3000တို့နဲ့2000တို့မတူသလိုပေါ့ပြီးတော့တောင်2000တို့မှလည်းဟိုအလုံးကြီးနဲ့အလုံးသေးမတူသလိုပေါ့အဲ့ဒီတိုင်ပါရမီစုတာကြည့်ပြီးဒီပွင့်တဲ့နေရာမှာကွာသွားတာမှန်ပါဗျာဟင်စုတာကြည့်ပြီးဒီပွင့်တာကွာသွားတာပေါ့လားဗျာအဲ့ဒီတိုင်ကွာသွားတာမှန်ပါဒါလည်းပန်ရမယ့်စုတွေနော်မှန်ပါဟင်ဟိုလူပြီးပြီးတော့မဖြစ်ပါဘူးမှန်ပါပန်မမှန်ပါဟုတ်ကလားကိုလူတာအဲစိတ်ထဲကဘာနာဘသူတိမာတယ်တော့မှန်ပါဗျာပန်မပန်ကောင်းပါတယ်ဟုတ်ကလားငွေတရားပေးပြီးပါပေးပါ ဆိုင်မှာတောင်းတယ်လို့လေတမန်ဟေးဟေးအဲ့တလောက်ကြည့်ရမှာလေတမန်ဟေးအဲတို့မကြင်မနဲ့နေကြတာကဘယ်ကဘာကလူဖြစ်ခဲ့မှလည်းမသိဘူးနော်တခါမှာခင်ဗျားဘယ်နဲ့စုကြုံနေမှလည်းမသိဘူးအဲ့ဒါနေနဲ့စာရင်ဒီခုကြည့်ရမယ့်ဟာတွေကဘာမှမပြောပါတော့ပါဘူးတမန်ဟုတ်နော်တို့နေခဲ့တဲ့ဟာနဲ့စာရင်လေနေခဲ့တဲ့ကဘာပေါင်းနေခဲ့တဲ့ဘဝပေါင်းအဲ့ဒါနဲ့စာရင်တို့ခုကြည့်ရမယ့်ဟာဒီဘာမှမပြောပါတော့ ဖျားကပဲရှိပါတယ်ဓမ္မဟေးသိနိုင်ရမလို့ဟေးတို့ကပါရမီပြောပြီးပြီမြင့်မြတ်ဖို့သုံးလုံးမှု10မျိုးဟာပါရမီ10မျိုးပဲတင်ပါဘူးကိုအဲပါရမီ10မျိုးလုံးလိုက်ကြည့်ပါကိုကျူးဆုံးရတာကြည့်တယ်တင်ပါဘူးဒါနာကစားလေတင်ပါဘူးဒီကမှလည်းဥပမာမဲ့တို့တန်ခါနဲ့ပြောရင် तू ဒီရမယ်ငါးလေးကိုဆုံးလုပ်ပြီးတော့တိရပါဏာတိပါဒသိက္ခာကိုယူရမှာမဟုတ်ဘူးလားတင်ပါဘူး तू လည်းဆုံးလုပ်ရတာပဲเนาะဟေးတို့ဒါနာကကိုယ်ရှိတာကို ထုတ်ပြီးဆုံးလို့တာဟိုတီလာကဟိုမရသေးတာကိုကာပြီးတော့ဆုံးလို့တာဒါတစ်ခုပဲကွာဟိဆုံးလို့တာတော့ဆုံးလို့တာကြီးတယ်ဆယ်ဆယ်ပါလေဟိအဲ့တော့ပါရမီတို့ဒါနမှာလည်းခုနတို့ပြောတာတော့ဆုံးပြီတယ်နော်ဟိုသူကကလေးပဲဖြစ်ဖြစ်ဟုတ်ပါဗျဟိဒါလေးကိုပဲအဲတို့ကြည်ပါသေးတယ်ဟိုတခါကြီးတို့ရန်ဟိုမြို့ဒီမှာဆိုရင်ဟိုအဝေးကလာတဲ့ပရိသတ်ကလမ်းမသိဘူးသိတာမသိဘူးဘယ်လမ်းဘယ်ကသွားပါလဲမေး စေရနာပါပါနဲ့ဒါဘယ်ကနေပဲသွားဘယ်ကနေပဲသွားလဲညွှန်းညွှန်းမေခဌာနပဲမှန်ပါဗျာမေခဌာနတခါယူကားနဲ့သွားဟင်ဟိုကိုယ့်တဲ့ဟိုတက်ကြီးတဲ့အဖိုးအဘွားကိုလည်းပါခြင်းပါမှာပါမှာနော်ဟေးပြီးတော့ဟိုရပြီးမနေကောင်းတဲ့တန်ဃာတွေသီလရှင်တွေလည်းပါခြင်းပါမှာနော်အဲ့ဒါလေးတို့ဩသူတို့ခင်ဗျာအိန္ဒိယပြတ်ပါလေဟေးပြီးတော့ဟိုဝန်ဆောင်တို့လေအဲရော့ရော့ရော့ရော့ဒီနေရာလေးထိုင်ထိုင်အဲအဖွားဒီနေရာထိုင်အဖိုးဒီနေရာထိုင်အဲ့ဒါကြောင်းတလုံးလူတာနဲ့အတူတူတယ် ထိုင်းဘုတ်ပါသေးတာဟိပါပါပါထိုင်းဘုတ်ပါတာနဲ့မပါတာဘယ်ဟာကပုံမြတ်မထင်ဘူး။ပေါင်းပြောတယ်မထင်နဲ့တော့။ဟုတ်ကလားဗျ။ဟောထိုင်းဘုတ်မပါပါဘူးဗျ။ဒီခုနနေရာလေးထူလိုက်တာနဲ့ဟေးအဲ့ဒါကြောင်းထူတာနဲ့အတူတူတဲ့ဗျ။ဟုတ်ကလားဗျ။ဟေးအဲ့တော့တို့ပြောလိုတာကပါရမီကိုထူပါ။ထူပြီးလေဒီတိုင်းမနေပါနဲ့ထူတဲ့တောင်းပါ။ဟုတ်ကလားဗျ။ဟေးတောင်းတော့ တောင်းတဲ့ဟာကဘာလို့မှာတော့လမ်းဖြောင်းဖို့ပြောတာဗျ။ဒါနာတော့ကိုယ်စီတဲ့နာတိုင်းကိုသွားမှာ။ပဲ့နေတော့လူနိုင်မမလား။သူပြောတဲ့အတိုင်းကျင့်နိုင်မမလား။ဒီကဲနာကြသူဗျာ။အာဓုအာဓုအာဓုပါဗျာ။